ပမာဒအနုဇာနဲ့အပမာဒအနုဇာနှမျိုးကိုလုပ်ငန်းရှင်နဲ့ဆက်ဆက်ပြီးတော့ပြောလာတာသက်သာဗျာဟောမိလေးကလည်းပဲတက်လေလေးတွေကတော်တော်ပြည့်ပြည့်စုံစုံဆိုတော့ဒီချင်းတစ်ခုချင်းဒီနားလည်းအောင်ပြောနေရတော့မပြီးသေးတော့ဖြစ်နေပါတယ်ဒီနေ့တန်တဲ့အချက်တွေကိုလည်းဆက်လက်ပြီးတော့ပြောရအောင်ဒီနေ့က ဘောတိတတရေအနတ္တိတတရေသာအဝတိတတရေသာဆိုအဲ့ဒီတစ်ချက်တောင်မှပြန်သွားပါလေဒါတော့ထားပါတော့ဒီနေ့နိခိတဒုရတာပမာဒောဆိုတာပါအနိခိတဒုရတာအပမာဒောဒီနှစ်ပိုင်းဆွဲပြီးတော့ပြောပါမယ်နောက်ဆက်လက်ပြီးတော့လည်းသိဉာဏ်ရသွားမှာပါပဲဒီနေ့ပမာဒအနိကာပမာအပမာဒအနိကာပေါ့ကိုယ်ကပြောပြီးဥထားပါတယ် နိခိတဒုရတာဆိုတာနိခိတဆတ်ထအပ်သောဒုရတာဝန်ရှိသည်တာဝန်ရှိသည်အဖြစ်တာဝန်ရှိခြင်းပေါ့တာဝန်ကိုချထားလိုက်တာတာဝန်ကိုချထားလိုက်တယ်ဆိုတာကအကျိုးရဖို့အတွက်ညှော်မှန်းချက်မထားတော့ဘဲနဲ့စိတ်အားကြီးကြော့ချထားလိုက်တာဟိုမထူပါဘူးလေဆိုပြီးတော့ပေါ့စိတ်အားထုတ်လည်းပဲ ပါကျိုးပြုတော့မှလဲဆိုပြီးတော့ညွန်မချက်လုံးဝတခါရဲဆွန့်လွတ်လိုက်တာညွန်မချက်လုံးဝဆွန့်လွတ်လိုက်ပြီဆိုလို့ရှိရင်ညွန်မချက်ရှိမှသူ့ရဲ့နောက်ဆွဲမှာထိတ်တန်နဲ့အသက်ကြီးလေးရလည်းပဲဆက်ပြရမှာပေါ့ညွန်မချက်ဆွန့်လွတ်လိုက်ပြီဆွန့်လွတ်လိုက်တာနဲ့ပဲနောက်ပိုင်းကအဆိုင်ကလည်းမကြည့်တော့ဘူးအာရုံရောပြီးတော့ကြာသွားတယ်ဒီဘက်ကအကျိုးကြီးရောက်ဖို့ ပြီးတော့မှန်ချက်ကိုပြောတာပေါ့လေအဲဒီလိုအားရကြောက်ထားလိုက်လို့ရှိရင်ဒါကမာရပဲလိုအပ်တဲ့အကျိုးအတွက်ညှို့မှန်ချက်ထားပြီးတော့အားမစော့ပဲနဲ့ဖြစ်လက်နေမှသာနာမတာမပြတ်ွက်ဘူးလို့ခေါ်တယ်အားလျှော့လိုက်ပြီဆိုလို့ရှိရင်တော့ပြတ်ွက်သွားပြီလို့ပဲပြတ်ွက်သွားတာဟာကမာရပဲမပြတ်မွက်ဖဲနဲ့ဆက်လက်နေတာဟာအပမာရပဲဒီနေရာဌာနမှာလည်းလည်းချက်တွင်ပြီးတော့ပြောကျင်လာတော့ လူရဲလို့ဖြစ်လာပြီဆိုရင်လောကီသားပဲဖြစ်ဖြစ်ဓမ္မသားပဲဖြစ်ဖြစ်ပေါ့လေသာသနာဝန်သားပဲဖြစ်ဖြစ်လိုအပ်တဲ့အကျိုးတစ်ခုအတွက်သို့မဟုတ်တော်တော်များများအတွက်ပေါ့ညုံမှကျက်ဆိုတာသာတယ်နော်သာတယ်နဲ့ဆိုနေနဲ့ကြော့နေပါသေးတယ်ထားရညုံမှကျက်မှမရှိတဲ့ဘဝဟာဆိုလို့ရှိရင်ဘဝစီပဲဒီပဲလောကီဓမ္မတက်တဲ့ဆိုလို့ရှိရင်သူ့အရွယ်လိုက် တတ်ပညာဆိုတာသင်ကြရတယ်တတ်ပညာတတ်ရင်မိမိဟာဘာဆိုတာဘာဖြစ်ရဒီမှာလို့သူကဝန်ထမ်းလို့တဲ့တက်ကြီးဝန်ထမ်းလို့တဲ့ပုဂ္ဂိုလ်ကလို့ရှိရင်ထမ်းဖို့ရပေါ့ဘာဖြစ်ရမဖြစ်အောင်ကြိုးစားမယ်ပညာရေးသမားလည်းပဲသူရေးကောင်းမယ်ဘယ်အဆင့်အထိယူစားပြီးတော့သင်တယ်ဆိုတာမြင်မှန်းချက်သင်ပြီးတော့ပညာပြုကြည့်လို့ပဲလို့ဒီဝါရေးသမားလည်းပဲဒီဝါရေးပညာတွေသူချိန်ကြီးပေါ့လေသင်ကြပြီးတော့ စီဝါရေးဘက်ကဘယ်လောက်အဆင်မြင့်တက်သွားတယ်ဆိုတော့ဒီကျိုးစားမယ်။လေသမားတို့မားတို့ဆိုတာလည်းအကုန်လုံးပါပဲဒီမှာ။အဲဆိုရင်ကိုယ်အတန်းစားအလိုက်ကိုစွန့်ရည်တတ်ဒီအလိုက်ပေါ့။ညမကျက်ဆိုတော့ညမကျက်မရှိပဲနဲ့ကြွားရပြီဆိုလို့ရှိရင်တော့ဒီဘဝဟာအတိတ်ပဲမရှိဘူးလို့ဆိုတာ။ကြားရနိုင်ငံရေးသမားလည်းနိုင်ငံရေးသမားပဲဒီတိုင်းမှာကိုယ်ဝန်တန်းအရာသားနေလည်းပဲဒီတိုင်းဓမ္မရေးလည်းပဲဒီလိုပဲ။မာရေးဆိုတော့ တန်ဃာတော်များဆိုကိုရေးကြည့်တာပေါ့ရှင်းရှင်းရဟန်းသူခံရခံရတာဟာဘာကုမှန်းကျင်တယ်သန္တရဝတ္တဒုက္ခကိုမောသနာထားတယ်။သံဃာကိုသိရမှလွတ်မြောက်ဖို့ကိလေသာကိုကာမဥပါကကိုခေါ်တဲ့ဥစဉ်ရဲ့၃မျိုးအဲဒီဥစဉ်ရဲ့၃မျိုးဒါလွတ်မြောက်ဖို့ဒါပဲမြင်မှာလေလွတ်မြောက်ရနိဗ္ဗာန်ပဲသိခတိငြိမ်းတဲ့နိဗ္ဗာန်အမြဲတမ်းထားရတယ်။ပရမအစပရိယတိသင်္ကြန်ပရိယဘယ်ဆင့်လောက်ရှိလဲ ဆက်မြောက်အောင်ကြည့်တတ်ရှိတတ်လေ့လာတတ်အောင်ဒီများလည်းပူဇော်နိုင်အောင်ပေါ့။ဒီကြနိုင်တော့တဲ့အခြေအနေရှိရသားနဲ့ညုံမကြမမထားပဲနဲ့ဤရောဤရောဆိုလို့ရှိရင်တော့အဲတော့ခြုံသမားလို့အောင်မိတာ။ဂတိပါလည်းပဲထိုနည်း၎င်းပါဖြစ်ဖြစ်။ဒါလိုလောကမှာလည်းပဲလောကအလိုက်ပေါ့လေလူဆိုတာညုံမကြရှိရတယ်။သာသနာမှာလည်းပဲသာသနာအလိုက်ညုံမကြဆိုတာရှိရတယ်။ညုံမကြမရှိဘူးဆိုလို့ရှိရင်တော့ဒါသွားပြီ။ ဒီပုဂ္ဂိုလ်ကဒီဘဝသွားတယ်ပြီးတော့ဓမ္မရေးမှာလည်းအခုလူရဲလို့ဖြစ်လာတဲ့ပုဂ္ဂိုလ်တွေပေါ့သာသနာတော်ကြီးနဲ့ကြုံကြိုက်ဆက်ရရှိရတဲ့လူဘဝဟာအမှန်အရေးကြီးတာသာသနာတော်ကြီးနဲ့ကြုံကြိုက်ရတာလည်းပဲအမှန်ကုသကံကောင်းတယ်ရရှိရတဲ့လူဘဝဟာအမှန်အရေးကြီးတာမို့အဲ့ဒီလူဘဝကိုအရင်တည်ပြီးတော့အမျှော်အမြင်နဲ့အမျက်ထုတ်တတ်တဲ့ပုဂ္ဂိုလ်ကြီးအဖို့ရတော့ လူရှိရခြင်းလတ်ဖို့နဲ့သာသနာတော်ကြီးနဲ့ပြုကျင်ရခြင်းလတ်ဖို့ဒါအရေးကြီးပါလားအဲ့တော့လူအဖြစ်ကမ္မနကတာတမ္မာဒိဋ္ဌိကိုကောင်းရင်သာဆိုရင်ခံရမှာပဲဆိုတော့ဒီလိုအခြေခံအသိဉာဏ်ရှိထားတဲ့ပုဂ္ဂိုလ်မကောင်းတာတွေကြောင်ရှားဖို့ကောင်းတာတွေကြောင်ရှားပြီးတော့ပေးရအန္တရာယ်တွေမများဘူးမရှိဘူးတတ်နိုင်လို့ရှိရင်ကောင်းတာတွေကြောင်ွားပြီးတော့ကိုယ့်အတွက်ဒီဘဝကစပြီးတော့ဘဝအဆင်းဆင်းပေါ့တုတ်တဲ့စပြုပြီးဘဝကောင်းအောင်စပြုပြီး တစ်ဆင့်ဘဝဒီတိုးတက်သွားအောင်လို့အထုတ်ပေးဖို့အစဉ်စဉ်မြင့်တက်သွားအောင်အထုတ်ပေးဖို့ဒါတွေလိုအပ်ပါတယ်အများကြီးလိုအပ်တယ်ဒါတော့ခြေကားစပြီးတော့တစ်ဆင့်တိုးအစဉ်စဉ်ဘဝတွေတိုးမြင့်ပေးရမှာရိုးရိုးမလူလဲလူလဲကုသိုလ်လေးနေရတော့မရဘူးလူလဲလူလဲကုသိုလ်လေးရတော့လူလဲလူလဲအကျိုးပဲရမှာပဲ ဥမာဖြင့်ဒါနကုသိုလ်လောက်ဆိုလို့ရှိရင်တော့လူဘဝနတ်ဘဝမှာအဲသာဝနေကြည်လေတာပေါ့နိဗ္ဗာန်မမျှော်ပဲနဲ့ဒီကဆုံးပြလို့ရှိရင်တော့သာဝနေကြည်လေတာပဲဒါပေမဲ့လို့ဒါနပြုနဲ့တော့ဘဝသူတွေကလွတ်မြောက်သွားတယ်လို့အမှန်မခံဘူးဒီလေဘဝမှာသူကမျက်နှာမမြင်ရအောင်သာဝနေကြည်လေရည်တတ်တာဒါပဲဒီလောက်ပဲလူဘဝရတယ်ဒါကဆမ်းမဟုတ်ပါဘူးသာဝနေကြည်လေတာလို့ဘာလို့ဆမ်းတာနေရတယ်ဆိုတာ ပေါ်မြများပြာသုံးရဆွဲရတယ်ဆိုတော့ဒါသိခန္ဓာဟုတ်ပါဘူး။ဒါပြောပါလို့တော့ကျိုးမဟုတ်ပါဘူး။သို့တော့စေတသာတရားတွေအထုကြီးအတွက်မပူမပင်ပေါ့ဒီအသောနေရင်းနဲ့စပြီးတော့ဆက်လာဖို့လို့ကတော့ဒါတော့လိုအပ်ပါတယ်။ဒီအကျိုးလေးလောက်နေတော့ဒီအသောနေပြည်လေရုံမျှအကျိုးလေးလောက်တော့မဟုတ်လာပါဘူး။ဒီရရှိတဲ့လူဘဝလူချမ်းသာဒီတဲ့တစ်ဆင့်တက်လိုက်လို့ရှိရင်နောက်ဘဝနဲ့ချမ်းသာဝင်ဒီမှာနဲ့ပုဂ္ဂိုလ်တွေပေါ့ သိချမ်းသာပြီးမပြုတ်ဘူးလူအရှင်တန်းကနှိမ့်ကြမသွားဘူးခုဘုရားအခုသက်ရှင်သက္ကနာမှာလည်းပဲလူအရှင်တန်းကနှိမ့်ကြမသွားဘူးလူသားပြီးပြီးရက်တည်နိုင်ဘူးအဲ့ဒါကတော့မတရားတဲ့ကိုလို့အပြုမှုတွေပြုမှာကိုလို့အပြုမှုတွေကရှောင်ကျင်မှဒါမှနှမှားသွားလို့ကရှောင်ကျင်ပြီဆိုလို့ရှိရင်တော့လူဘဝလူချမ်းသာအခြေကနေပြီးတော့ကြောက်ကြမသွားနိုင်ဘူးဒီဘဝလည်းပဲပြန်ရနိုင်တယ်တိတဲ့အဆင့်မြင့်နဲ့နောက်ဘဝတစ်ခါမျိုးလည်းရ

ကိုယ်ရဲ့စိတ်ဆက်လောလောဆယ်ပေါ်တဲ့အာရုံနဲ့တက်အောင်လို့တရားဆိုင်ရှင်းလာကြပြီးတော့ကိုယ်နဲ့ဆိုရှိလို့ရှိအောင်မှစိတ်ကလေးစုစည်းပေးနေတာချိန်တိုင်းချိန်တိုင်းရှိအောင်မှစိတ်ကလေးကစုစည်းနေနေလို့ရှိရင်ဒီခိုက်မှာစိတ်နဲ့စိတ်ထားကိုနှိမ့်ချစေတတ်တဲ့လောဘဒေါသအစရှိတဲ့တရားစုတွေကလွတ်ကင်းနေတော့စိတ်နဲ့စိတ်ထားလေးကမြင့်မြတ်ထက်သန်ကြတယ်အဲ့ဒါလေးအချိန်ရအပြည့်သွားအောင်လို့ရှိရနေရတာအဲဒီခိုက်တာမှာစိတ်ကြီးရရောက်ရမခတ်ဘူးပေါ့ဒီကြည့်ကြည့်ဟိုတော့ဒီတော့မလောဘူးပေါ့ နည်းနည်းလေးတော့ရှေ့ကဒါနကုသိုလ်သီလကုသိုလ်ကြောင့်ရရှိတဲ့အမြတ်တဲ့မြင့်တက်လာပြီ။အဲဒီမှာတစ်ဆင်းဆက်ပြီးတော့ယုံနာပိုင်းခြားပြီးတယ်ဆိုရင်တက္ကະဒိဋ္ဌိသင်္ချာရှိတဲ့ယုံနာနေကောလီတက္ကရာတက္ကရာမှာငါသင်္နာတက္ကဒိဋ္ဌိမှာဆိုတာသင်္ချာရှိတဲ့ယုံနာပေါ်မှာပုဂ္ဂိုလ်တ attva လို့စွဲယူတဲ့သင်္မာတဲ့ဒိဋ္ဌိပဲဖြစ်သွားတယ်။သင်္ချာကလေးကြီးပါပြီးတော့ဆင့်မြင့်တယ်လား။ဉာဏ်လေးကပွင့်လာပြီကို။ ယုံနာပိုက်ခြားသိတယ်ဆိုလို့ရှိရင်အဲဝိသမဟိတုကတိတိပြုတ်သွားဝိမတ္တမရသည်လည်းပဲရှင်းလာတယ်လို့ရှင်းသွားပြီ။ဟောညာလေးတွေဖြစ်လာတယ်လို့တော်တော့ကိုအဆင့်မြင့်တယ်လား။သူတို့ရဲ့မျက်စိရဲ့သဘောပဲဆိုတာဒါလေးတွေလည်းသိသိလာတယ်။မျက်စိကောင်းစားချမ်းသာတယ်ဘာမလို့ကိုယ်လိုတိုင်းဖြစ်တာပဲဆိုတဲ့အစွဲအဲဒီအစွဲလေးတွေကလွတ်လွတ်လွတ်လွတ်လာတာ။ဆက်ပြီးတော့အားထုတ်တဲ့အခါမှာရိတ်ကလေးပေါ်ရိတ်ကလေးကတ်တွတ်တွေ့ပြီဆိုရင် အတိတ်ပေါ်လာတာလေးတွေဖြစ်လာတာလေးတွေတွေ့တိုင်းတွေ့တိုင်းသိရင်ပြီးတာပဲဖြစ်ပြီးတော့လူဟာသိပြီးတော့နောက်ပိုင်းဘာမှမဖြစ်တော့ဘူးဆိုတော့အပြတ်ဝါဒပေါ့အပြတ်ဝါဒအပြတ်လို့ယူဆွဲထားတဲ့အယူအဆအဲ့ဒါကိုကျင်းသွားတယ်အတိတ်ဖြစ်လာပြီးတော့ဖြစ်တဲ့တိုင်ပြီးမနေပဲနဲ့တပြည့်ထက်ပြည့်နေတာလေးတွေတွေ့နေတော့ မြဲရှိတယ်ဆိုတဲ့ဝါဒသူအချင်းအတ္တကောင်ကြီးမြဲရှိနေအတ္တကမသေးဘူးခန္ဓာကိုယ်ကြီးကသာသေးတော့တာပြတ်သွားတာဆိုတာပေါ့သတ္တရာဒိဋ္ဌိအဲ့ဒါကလွတ်သွားတယ်ဒီနေ့နော်အစစ်အစစ်အစစ်မြင်လာတာဒီကညာမြင်လာတော့ညာရဲ့အဆက်မြင်ပဲပေါ်ပြီနေကြတဲ့ဟာတွေကနေပြီးတော့ညင်းညစ်တက်လာတာဘယ်တော့ကောင်းတယ်လို့ဒီနည်းနဲ့ပဲစစ်စစ်စစ်စစ်စစ်စစ်ခါတဲ့တက်ပြီးတော့နောက်ဆုံးနိဒနိဗ္ဗာန်တွေ့သွားပြီဆိုရင်နိဒနိဗ္ဗာန်ကိုမတွေ့မမြင်တဲ့အစင်းလေးကနေပြီးတော့တွေ့မြင်တဲ့အစင်းလေးနဲ့ အနေရောက်သွားတာအဲ့ဒီလိုသိမြင်တဲ့လည်းပဲမြင့်တင်ပေးရဒါစိတ်ကောင်းလေးတွေတိုးတဲ့ပြပညာတွေစဉ်စဉ်တိုးတဲ့အောင်လို့မြင့်တင်ပေးလို့မြင့်မသွားပြီအ ਨੇ ဆုံးမြင့်တဲ့နိဗ္ဗာန်ကိုတတပတိမညာပုံညာနဲ့မျက်မှောက်ကြည့်ပြီးသွားပြီဆိုလို့ရှိရင်ဟိုအမြင့်ဆုံးအဆင့်မြောက်တိတောင်တော်မှအဲအမနာဆိုးပါတဲ့ငယ်တိသတိတာသူတွေခေါ်တဲ့အပယ်လိုအဆင့်မျိုးကတော့သိကြပေါက်ပေါ်ပြီ လွတ်သွားပြီ။ဘယ်နည်းနဲ့မှဘယ်ဘဝပြန်ပြီးတော့လာကြမရှိတော့ဘူး။ဒါမျက်သက်သွားပြီခေါ်တယ်။သိချတဲ့မျက်သက်သွားပြီ။နေအနေဆုံးအထက်ကိုဘယ်နည်းနဲ့မှပြန်ပြီးတော့မကြနိုင်တော့အောင်ပေါ့ဒီမှာ။မြင့်တက်သွားပြီ။မျက်တွေထွက်သွားပြီ။အဲ့ဒီလိုမျက်သက်အောင်မျက်ထွက်နိုင်တဲ့ခွင့်ရည်တွေရှိရှိပါတယ်ဒီလူဘဝ။ဒါတော့ဒီခွင့်ရည်တွေရှိပါလေတဲ့နဲ့အဲ့ဒီခွင့်ရည်တွေကိုက ပြည့်ဝတဲ့အထိအသုံးမချမိဘူးဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဟာဘုဘဝအမကံကျက်ရနိုင်ရေးမှာညှော်မှန်းချက်မရှိတော့ဘူးညှော်မှန်းချက်မရှိတော့ဘူးဒီပုဂ္ဂိုလ်ဟာစိတ်ချရတဲ့အမြတ်မတွက်တော့ဒီလိုနဲ့ပဲသူသွားမှာပဲတန်တရားတော့ကြောက်ပြီးတော့ဘုရားဘာသာဖြစ်တဲ့လူဘဝရရှိလာလူဘဝလည်းပဲစိတ်ချရတဲ့အမြတ်တွေတွက်ပြီးတော့သာသနာတော်ကြီးနဲ့ ကျင့်ကြရသည်နတ်ဖို့ရာဒီဟာကိုပဲဒီဘဝဒီလူဘဝကိုပဲရင့်တည်ရရင့်တည်တယ်လို့ပါမယ်။ညုံမကြီးအပြည့်အဝနဲ့ပေါ့လေစိတ်အားမလျှော့ပဲနဲ့တင့်တည်ရင်းရင်းပေါ့လေဆန္ဒပြင်းရင်းနဲ့ကြိုးစားရမယ်။အဲ့လိုကြိုးစားရမယ်အစားတကယ်အရေးကြီးတဲ့အကျိုးအတွက်ညုံမကြီးမရှိတော့ပဲနဲ့စိတ်အားတွေညော့သွားပြီဆိုလို့ရှိရင်တော့ တရားတွေချော့ပြလိုက်ပြီမထူတော့ပါဘူးလေဆိုပြီးတော့ချော့ပြလိုက်ပြီဆိုရင်တော့အဲ့ဒါပြက်ကွက်သွားပြီအခုတကယ်စိတ်ချရတဲ့ကြိုးရရှိရေးဆိုအခုလိုအားထုတ်နေတဲ့အခါမှာလည်းညွန်မချက်တူရော့ရော်ပြီးတော့ပေါ့လေအကြောင်းအားလျော်သွားပေါ့ညွန်မချက်တူရော့ရော်ပြီးတော့စိတ်အားကြီးဆက်ဆက်ထားတာထိုင်တဲ့အခါပဲဖြစ်ဖြစ်မြည့်ဆောက်တဲ့အခါမှာဖြစ်ဖြစ်အလုံးဝဣဇောတိချမ်းသာတဲ့ကျန်တဲ့အချိန်ဒီမှာပေါ့လေတရားတွေရောပြီးတော့ညွန်မချက်တွေက အဲသိပြီးတော့မထက်တန်လာပဲနဲ့စိတ်အားကြီးရောက်ပြီးတော့နေတာအဲဒီခါမျိုးမှာပမာဒတွေဝင်နေတယ်ညုံမကျအပြည့်ဝထားပြီးတော့စိတ်မှပြင်းနေတဲ့ပေါ့လေကျူးစားရမယ်အစားခုနပြက်ွက်တဲ့သဘောတွေပေါ့ပုပ်ပေါ်စားစားပြက်ွက်တဲ့သဘောတွေရှိနေတာတပမာဒအဲဒီအဆန့်ကျင်ကညုံမကျအပြည့်ဝနဲ့ပြင်းတည်ရင်းပေါ့လေစိတ်အားစားပြီးတော့မမိမလျော်ပဲနဲ့ပေါ့လေ ကျိုးစားအားထုတ်နေတာကအပမာဒဒါနလေးရပါတယ်သူကပြောခဲ့ပါတယ်မပြတ်မပွားစိတ်ရောညမပြတ်မပွားစိတ်ရောညလူလာဒုရချထားလျင်ဆိုတာလူလာဒုရစိတ်ကြီးရော့ရဲရဲစိတ်ရောညဆိုတာခန္ဓာရော့တာပြောတာလူလူချင်းရဲ့သဘောမရှိဘဲနဲ့မလူချင်းလူချင်းပေါ့ဗျာနားပေါ့အရှင်းမလူချင်းလားမလူချင်းလူချင်းပေါ့ဗျာနောက်လူဘဝ ဒီရရှိထားတဲ့လူဘဝပေါ့လေစိတ်ချရတဲ့အမျက်ထွက်ရေးအတွက်ညုံမှကျအပြည့်ဝထားပြီးတော့စိတ်မှပြင်းသေးတဲ့ပေါ်လေဒီမှာအာမထုတ်တော့ပဲနဲ့စိတ်ကြီးကြော်ထားလိုက်ပြီတဲ့အဲ့လိုဆိုပမာဒပါပဲတဲ့မှာမပြတ်မပွားစိတ်ရောညလူလာတိကခြားထားလျင်ဆောင်းမှုမှာပြခဲ့ပါလားအဲ့ဒီကလျင်းဆိုရင်ဟာဘယ်ဘက်စမလဲဆိုတော့ ပလာတောက်စားပြောနေရသူကမေးပြီးတော့ခေါ်ပြီးတယ်ဒီမှာသွားပြီးတော့စတယ်အဲ့ဒီအချိန်ကြီးရောက်သွားပြီဆိုလို့ရှိရင်တော့သွားလိုက်လာလိုက်ထုတ်ကြလိုက်ဆိုတော့ပို့ထားတဲ့ပန်းရောက်သွားပြီပေါ့ပို့ထားတဲ့ပန်းရောက်သွားပြီဆိုရင်တော့อืมပြက်ွက်သွားပါပြီပြက်ွက်သွားလို့ရှိရင်ဓမ္မရဝင်သွားပြီအဲဒီလိုအနည်းမျိုးမရှိမရှိသေးတဲ့နဲ့မပြတ်ပွားများစိတ်ပြင်းထစိတ်ရတဲ့နေရာမှာစိတ်ပြင်းထရမှာပေါ့ခန္ဓာလို့လို့ချင်းချင်းလို့ချင်းစိတ်လည်းပြင်းတာစိတ်မှပြင်း တကယ်လို့လို့ရှိရင်လည်းရှိရမယ်အခုလိုအဲဒီဘဝမှာအ ਨੇ ဆုံးတစ်မဲ့တစ်ခုဆိုတဲ့အနေနဲ့ပေါ့လေကျွမ်းမကျပြေဝထားပြီးတော့ရှင်းတင်းရင်းရင်းပေါ့လေဒုရခေါ်တဲ့တာဝန်တွေပေါ့ဒါအဲ့လိုသွားရမယ်မပြတ်ပွားများစိတ်ကျင်းထားလူလာဒုရထောင်ထားရင်လည်းဝတ်ချတယ်လို့ခေါင်းထားတာဘယ်တော့မှဒီ ညှော့မှန်းပြီးတော့အားစိုက်ပြီးတော့လုပ်ရတဲ့အလုပ်တော့ပြန်ပြီးတော့မကြသေးဘူးရက်လည်းမရက်သေးဘူးရန်နာလည်းမနေသေးဘူးရှိကြီးကအဲမြင့်တယ်မြင့်သွားအောင်လို့တိုးမြင့်ပေးမယ်ဆိုတာပေါ့လေအဲ့ဒီသဘောကြီးရှိရတယ်ရက်လည်းမနေအောက်လည်းမကြအဲ့ဒီခါမျိုးဆောင်ထားတယ်ဆိုတာဒါပြောတာတစ်ချိန်ပြီးပြည့်စုံပြည့်စုံပြီးတော့နောက်ဆုံးညင်းတာနေပါမျက်မှောက်ပြည့်တဲ့အထိပေါ့လေအဲ့ဒီသွားမှာအဲ့ဒီဆိုရင်အပ္ပမရပဲတော့သွားလာလှူရှား မှတ်နေကြသူအမေလျော်ခေါ်သည်ပဲတဲ့မမေ့ပါဘူးတဲ့အပမာဒခေါ်တာပါပဲတဲ့ဒီလိုဆိုတဲ့တရားပြန်လည်းပဲဒုရဒုရဆိုတဲ့ဟာကအဲဆန့်ကျင်ဘက်ကိုရှင်ပြိုင်တိုက်ခိုက်တဲ့အခါမျိုးမှာထားရတဲ့အင်အားစုထားရတဲ့အင်အားစုကိုလည်းပဲဒီလိုအိဗယ်တစ်မျိုးယူရပါသေးတယ်တရားထုတ်တယ်ဆိုတာ အမှန်ကတော့အဲစိတ်ကိုမြဲတာအပေါ်စီယူပြီးတော့ပေါ့လေနှောက်ရှက်ဘုရားပေါင်းများစွာပြုခဲ့တယ်ငယ်နိုင်ကြီးဖြစ်တယ်တန်တရားနဲ့ခြေပြီးတော့ငယ်နိုင်ကြီးဖြစ်တယ်မစိတ်ကြီး10ပါးကိုတွန်းခံရတာပဲတနည်းအားဖြင့်တော်လာရတာပဲအတွင်းတော်လာရေးလို့ဆိုရမှာပေါ့လေခြေစကားနဲ့ပြောလို့ရှိရင်အတွင်းတော်လာရေးသူတရားထုတ်တယ်ဆိုတာကုသိုလ်နဲ့အကုသိုလ် ရှင်းကြိုင်တိုက်ခိုင်းတာပဲလောဘဒေါသမောဟဥသိပြီးတော့အပြည့်ကင်းကောင်းကျိုးရတဲ့ကုသိုလ်စိတ်ဒီကုသိုလ်စိတ်ကလည်းပဲတကယ်တတန်းကြတဲ့ဘာဝနာကုသိုလ်စိတ်တွေအကုသိုလ်ဆိုတာကသူရဲ့ဆန့်ကျင်တဲ့လောဘဒေါသမောဟဥသိပြီးတော့ဖြစ်တဲ့အဲအကုသိုလ်တွေပေါ့အရှင်းကြိုင်တိုက်ခိုင်းတာပဲမပြုတ်မပြင်းတင်ကိုအနေထားနဲ့နေတဲ့ပုံကိုယ်တွေဖို့ရမှာတော့ဘာမှမလုပ်ဘူးဆိုတော့ ကုသိုလ်ဖြစ်တာကနည်းပါတယ်အကုသိုလ်ကြီးပါပဲအမြဲတမ်းကုသိုလ်စိတ်ကအရှင်းပေးနေရတယ်လို့ဖြစ်နေတာအမှန်ကတော့ကုသိုလ်စိတ်ဟာအမှန်တတ္တိဖြစ်ပါတယ်အမှန်တတ္တိဖြစ်တယ်ဒီမှာအင်အားစုတွေမရှိလို့တာသူကအားရောက်ပြီးတော့ဘယ်လိုလဲဆိုပြရတယ်ဖြစ်ပါတယ်ဖြစ်တာပါပြီးတော့ဓမ္မအားဒီအပြည့်အဝထည့်ပြီးတော့ပေးလိုက်လို့ရှိရင်အကုသိုလ်တင်ဘာခံနိုင်မလဲဘာမှမခံနိုင်ဘူးအဲလိုကုသိုလ်နဲ့အကုသိုလ် ရှင်းပြိုင်တိုက်ခိုက်ရေးမှာရင်ဆိုင်ရင်ဆိုင်ရေးမှာအကုသိုလ်ဘက်ကမာရသေနာဆိုတာပေါ့မစစ်တီမစစ်တီမတတ်မတော်ကြီးပေါ့မမင်းရဲ့တတ်မတော်ကြီးဆယ်တက်ရှိအဲ့ဒီဆယ်တက်ကဝိုက်တိုက်ကြီးနေတာအဲ့ဒီတက်ကြီးကိုဖြိုဖျက်နိုင်ဖို့အရေးကြီးတယ်အဲ့ဒီတတ်မတော်ကြီးဆယ်တက်ထဲကပထမဆုံးဘိက္ခုအမိကယောဂီပုဂ္ဂိုလ်များ ရင်ဆိုင်ရမယ်တတ်မတော်ကတော့ကာမဂုဏ်နဲ့ကာမဂုဏ်နဲ့စပ်ပြီးတော့ကာမဂုဏ်ခုံမေတွေ့တာတဲ့ကာမတဏ္ဍာပဲနားအခုလူလောကမှာဆိုလို့ရှိရင်ကာမဂုဏ်အာယုန်နဲ့နေကြတဲ့ပုဂ္ဂိုလ်တွေဟာမြင်ကောင်းကြကောင်းနားကောင်းကြတာကောင်းသိကြကောင်းဆိုတော့ကာမဂုဏ်၅ပါးပဲอืมအသိမျိုးဆိုယူပါယုံဒါကာမဂုဏ်လို့တတ်တာလည်းကာမဂုဏ်လို့ခုနာမျိုးဆိုကန္တာယုံဒါလည်းကာမဂုဏ်လို့ခု ရတာမျိုးစုံအဲရတာရယ်ဒါလည်းကာမဂုဏ်ရှိတယ်ပြီးတော့ဘုဒ္ဓဘာမျိုးစုံဘုဒ္ဓဘာရယ်အတွေ့အတွေ့မျိုးစုံဘုဒ္ဓဘာရယ်ပေါ့ပမာလိုပြောလို့ရှိရင်အမြင်ကောင်းကြားကောင်းနားကောင်းရတာကောင်းအသိတွေကောင်းဒီလိုရရင်လေးတွေပေါ့အဲ့ဒီကာမဂုဏ်နာပါကာမဂုဏ်ဆိုတော့ကာမတဏ္ဍရဲ့အလိုကြအဲကာမတဏ္ဍမကင်းကောင်းတဲ့ကာမဘုံသားတွေဒါတွေကြိုက်နေကြတာ ဒီဟာကိုပဲတကယ်ချမ်းသာလို့ယူဆနေတာအဲ့တော့အခုလိုကာမကထွက်ပြီးတော့မိမိရဲ့စိတ်နဲ့စိတ်ထားတွေကိုတိုးမြှင့်ဖို့နဲ့အဋ္ဌဉာဏ်ကိုပေါ်ထွက်လာဖို့စဉ်းစားလိုက်ပြီဆိုလို့ရှိရင်အဲ့ဒီဟာတွေကိုမခွဲနိုင်မခွာရက်တဲ့ကာမသနာကကာမသနာဒီဝရဏကသူက ကာရှိကာရှိလုပ်နေတယ်ဒီပေါ်မှာပဲနေမိုးပြီးတော့အဲ့ဒါလေးကိုကောင်းထင်ပြီးတော့သူ့မှာကချမ်းသာလေးကိုရနေတာကိုမြင်ကောင်းကုန်လေးကိုကြည့်ပြီးတော့မမြင်ချမ်းသာ ကြာချမ်းသာသင်္ကြန်တဲ့နာလေးတွေကြွရကြရတဲ့ချမ်းသာရတာကောင်းလေးတွေစားရတဲ့ချမ်းသာအတွေ့အထိကောင်းမျိုးစုံကိုတွေ့ကြည့်ပြီးတော့ရရှိတဲ့ချမ်းသာအဲဒီချမ်းသာလေးတွေလက်လက်မှာသိစေသမစ္ဆန်တော့အရိယနာမေယနာဝရဏဆိုတာကာမဂုဏ်အာယုံကိုခုံမင်းနှစ်တဲ့တတ်မဲ့တဲ့သမစ္ဆန်နာနိဝရဏကာမတဏဟာမြင့်မြတ်ထက်ကြကြတော့ပုဂ္ဂိုလ်တို့ရဲ့အဲ ဆင်းရဲမှလွတ်မြောက်ကြောင်းလမ်းကိုသိဖို့တတ်တဲ့တရားစိုးကြီးပဲလို့ပြောဆိုတယ်။အဲ့ဒီကာမဂုဏ်ကထွက်နိုင်မှကာမဂုဏ်တွေကိုအာတော်တော်ကြီးအပြစ်မြင်ပြီးတော့ပေါ့လေအဲ့ဒီကနေထွက်နိုင်မှဒါမှအဲ့ဒီတမတော်ကြီးကိုကျော်နိုင်တာပဲ။ကာမတိပတ္တမတိနာဆိုတာကာမဂုဏ်၅ပါးတရားနဲ့သူ့ကိုဖုံးမင်းတွေ့တာတဲ့ကာမတဏှာပေါ့လေ။ ဝိတုကာမနဲ့ကိလေသာကာမဒီကာမနှမျိုးပါပဲဒီကာမနှမျိုးပါတရားထုံနေတဲ့ပုဂ္ဂိုလ်ကိုရအဲ့ဒါပထမဆုံးကမ္မတော်ပဲကာမဂုဏ်ထဲမှာနင်မိုးပြီးတော့လောဘနဲ့ရှင်တွဲတဲ့အကုသိုလ်စိတ်တွေကြီးပဲတခါတည်းတစ်ချက်တည်းဖြစ်သွားအောင်လို့အဲ့ဒီကာမဂုဏ်၅ပါးတနည်းကာမဂုဏ်၅ပါးကိုခုံနေတဲ့ကာမတဏှာကကာမတဏှာအမျိုးမျိုးကပေါ့လေဝိုင်းပြီးတစ်ဆက်ပြီးနေကြတာနော် အဲ့ဒီတတ်မတော်ကြီးကိုသူ့ရတာမတတ်တာဘူးအခုကြည့်လေအဲ့ဒါနဲ့မြင်မုန်းပြီးတော့နေတဲ့ပုဂ္ဂိုလ်တွေတကယ်ထက်တန်းစားသာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါမှာအထောက်ရတယ်အခုလိုတိရိစ္ဆာန်ဘာဝနာတရားမျိုးကိုကြာကြာနာနာအကျိုးတက်ရောက်တဲ့အထိအထောက်ပြုတဲ့ပုဂ္ဂိုလ်များကသူ့လိုပဲတရားရတာလေးကိုသူပြည့်စုံခြင်းလို့ခံစားစေခြင်းလို့သွားတက်ကြုံတဲ့အခါမှာဒါလည်းအကြောင်းကြီးကြီးပြပြီးတော့ ဒီခါနဲ့တိုးလိုက်တယ်တွန့်သွားတာတုံဆိုင်သွားတာကာမဂုဏ်၅ပါးတဏှိကာမတဏှာကနိုင်နေကြဆိုတော့အဲ့ဒီချမ်းသာလေးတွေလက်လွတ်မှာကြောက်ပြီးတော့ကိုကာမနေတာမထွက်နိုင်ဘူးအဲ့ဒီပထမတမတော်ကြီးကဒါဒါစီဒါစီထားတာဒီလိုပါဖြစ်ဖြစ်ရာဖြစ်ရောက်လာတဲ့ပုဂ္ဂိုလ်တွေဖြစ်ဖြစ်ရာဖြစ်မဟုတ်တော့လည်းပဲဒီလိုကြောင့်လည်းပေါ့လေလက်ရှိကာမဂုဏ်ချမ်းသာတွေပေါ့လေ ကိတ္တခဏကိုလည်းကြောက်ခင်းလို့ရတာဆက်တယ်ဟုတ်လားဆက်တယ်အဲ့ဒါဟုတ်ကြလားဟင်လူကြီးလည်းလူကြီးမို့လို့လူလလည်းလူလမို့လို့လူငယ်လည်းလူငယ်မို့လို့ပေါ့အဖိုးကြီးဖွားကြီးတွေဆိုလို့ရှိရင်ကာမဂုဏ်စိတ်ကြရပါလို့တော်တော်တော့ယောဂသွားပါပြီဒါပေမဲ့လို့သာသမီကြီးတိုးဝဲကြီးကြီးလေးကြီးတိုးဝဲပေါ့မခွဲနိုင်ဟုတ်လားအဲလူလကလည်းပဲဒူလေးလည်းပါပဲဒါမီယာသာသမီကြီးပေါ့ဒီမှာဟုတ် ရာထုခန္ဓာမရတွေပေါ့အဲစီးပွားရေးလုပ်ငန်းတွေပေါ့ဘာတွေညာတွေပေါ့လေတွေ့တာအာဟုတွေ့တာဒါလူငယ်ရလည်းပဲသူအတွေ့လည်းရှိမှာပေါ့လူငယ်ရလူငယ်လိုက်ပေါ့ပဲပြောနိုင်တယ်ဟုတ်လားရှိတာပဲဒါတွေကလည်းနဲ့တွေ့တာဒီအဲ့ဒါကြီးကိုကြိုးခိုင်းကြရတာဒါပထမဆုံးကမ္မတော်ကြီးကိုဘာလို့လဲသူပြက်နိုင်နေရတာပဲဟုတ်ကဲ့လားဟောကြောင်းရောက်လာတယ်ကမ္မထာကြောင်းရောက်လာတယ် ဘယ်မှစောင့်ပြောတာမဟုတ်ဘူးနော်ဒါတရားရှိတဲ့အတိုင်းပြောတာတော့စောင့်ပြောတာမဟုတ်ဘူးဟုတ်လားဒီနေရာမှာတော့ဒီလိုဒီတော့မှဦးဇင်းကြီးကတိတ်တော်တယ်ဒီမှာဒီလက်ရှိမထွက်ဘူးသူဟုတ်လားဟုတ်လား ဆရာဟောဒီဆရာဟောဒီဆရာဟောဒီမှန်လုံးတော့မှန်လုံးတော့ကျသိတယ်ဟုတ်လားဘာဝိဒိတာရောက်လာပြီဒိတာရောက်လာတဲ့ခါကျတော့အစပိုင်းမှာတော့လေဟိုကပါပဲပါခဲ့ရတော့မှလေပြန်တကြီးကြီးနဲ့ဘိုးကြီးတွေဆိုလို့ရှိရင်ငါမိလေးဘယ်လိုနေလဲမိလေးအကြောင်းပြတာပါလေဒါပေမဲ့ဒီကဘွားကြီးပါတဲ့ပိုင်းပါမှာဟုတ်လားလူလက်တွေကလည်းဆွေးနွေးကြအောင်လေပြန်တကြီးကြီးနဲ့နော်လူငယ်တွေကတော့စုံလို့ပေါ့သူတို့ကတော့ တချို့လူငယ်တွေဆိုလို့ရှိရင်ယောက်ျားဆိုရင်စုံထမ်းနေရမှာပဲဆိုလည်းငကိုစုံနေကြဟာတွေခွဲကြရတယ်ဆိုတော့အမလေးသူကမှပို့ပြီးတော့ထိုးမလားတော့မသိဘူးဒါပေမဲ့ဒီကိစ္စတော့ဘာမှပါမှာပါဒီကိစ္စထဲမှာနော်ဒီရောက်တဲ့အခါကျတော့တရားပေါ်ကမ္မထာကြောင့်မှမပြောနိုင်ဘူးတရားမှလည်းမပြောနိုင်ဘူးဘာဖြစ်တော့လေပြန်တကြီးကြီးဆိုတာတရားမှမပြောနိုင်ဘူးအရတိခေါ်အရတိအတိဆိုတာကတရားပေါ်မှာပြောမှုခြင်း အာရတိဆိုတာအဲ့ဒီရဲ့ဆန့်ကျင်ပဲအဲ့ဒါမပြောမှုမပြောမှုဆိုတာအိဗေကပါကြတယ်ပြင်းလာပါလေပြင်းလာပဲဟုတ်ကဲ့လားအဲဒီခါမျိုးမှာကိုကြီးရတယ်ကိုကြီးလိုက်လူလက်ကလည်းညိုတဲ့ဟာကဒါဒုတိယတမတော်ပဲအဲ့တော့ဖုန်းဆိုသူယောဂီလည်းပထမတမတော်တော့ကြော်ခဲ့ပါပြီလေဟုတ်လားဟမ်ကြော်ခဲ့ပြီမလားဒုတိယတမတော်ရောလက်တမုံမုံအင်္ဂလိပ်ညိုတယ်ဆိုတာရော ဟမ်ဟမ်ပြောလားကာမဂုဏ်ငါမပြောပါတိကာမဂုဏ်ငါဆိုတာပထမတတ်မှာပဲနော်မပြောပါတိဆိုတာကကြောက်မှသို့မဟုတ်ကြောက်မှနေပြီးတော့တရားမှမပြောနိုင်ဘူးလက်တမောမအိမ်လို့ပြောနေတာဟုတ်လားမလားအဲ့ဒီတရားနဲ့မပြောနိုင်တဲ့အတ္တတိဒုတိယတတ်မှာတော့ကိုရှင်းနေရတယ်ပထမတော့စိတ်နဲ့စိုးနေရတာတော့လည်းမပြောနိုင်ဘူးဟုတ်လားမလား ဒီကြားထဲသွားတော့ရှိတော့မှလေတမမပြစ်လိုက်သေးတယ်ဒီဟုတ်တယ်မလားจิตတတ်တယ်จิตတတ်တယ်ဒါတော့သဘာဝပဲတဲ့ဘုန်းကြီးလည်းจิตတာပါပဲကာမဂုဏ်ငါမပြောပါဘူးကာမဂုဏ်ငါဆိုတာ၅ပါးကာမဂုဏ်ပြောတာကာမဂုဏ်၅ပါးနဲ့ဝိတုအာယံကာမဂုဏ်နဲ့သူ့ကိုခုံနေတဲ့ကာမတဏ္ဍာဟုတ်လားမလားအဲကိလေသာကာမခေါ်တာပေါ့မပြောပါဘူးတဲ့ဒါဒုတိယတာအဲအိမ်မနေရတယ်ဆိုတော့ ကိုအရှင်တန်းလိုက်ပေါ့လေအိမ်မှာတော့စောင်းနေဆက်ဆက်ရကြည့်ကြည့်တယ်လေမှန်တယ်မလားဆက်ဆက်ရကြည့်တယ်အစားဘက်ကလည်းလေးလေးလေးမရှိဘဝလည်းလေးလေးလေးမရှိအိမ်ရည်ရည်လည်းလေးလေးလေးမရှိကိုကြည့်နေတယ်လေကြည့်နေတဲ့ပုဂ္ဂိုလ်ရတဲ့လေးလေးလေးမရှိဘူးအဲ့ဒါမလားဒီရောက်တဲ့အခါကျတော့လာတယ်အဲ့ဒါကြီးသေးလားမရှိတော့ဘူးဟုတ်လားစားခြင်းနဲ့မစားတော့ဘူးစားခြင်းနဲ့မစားဘူးဆိုတော့ဘာဖြစ်တော့နတ်တယ်ဒီနတ်တယ် အိမ်မနေလေဒီလိုစားနေရတော့ဒီမှာမစားတော့ဘယ်ကလေးဒီကြုံကြုံနေတယ်ဟုတ်လားအဲ့ဒီငတ်တဲ့တာအဲ့ဒါဟုတ်ကြလားဟမ်တတိယခုတ်ပါတာတေးဆိုတာခုတ်ပါတာဆိုတာခါလုံးမွတ်သိမှုဉာဏ်အဲ့ဒါတတိယတန်းတယ်ကြီးတယ်စာပိုင်းတော့တော်တော်တက်ရတော့မလားဟမ်သိရတယ်တော်ရတယ်ဟုတ်ပါတေးရောဘယ်လိုတော့လိုအပ်တဲ့အစာတွေမရတော့ပါဘူးဟာလုံးကြီးဖြစ်ပြီးတော့ အနုဒ္ဒံကိုတိုက်ရတာမတက်တာဘူးနော်အနုဒ္ဒံလို့ညကဲစားပြီးတော့ရေတောက်လည်းပဲမပြေးဟုတ်လားငတ်တဲ့တာငတ်တဲ့တာပေါ့အစားဘက်ကလည်းပဲဒုံကြီးတစ်ကောင်းနဲ့ငတ်တာပြေးဆုံးဆုံးမဟုတ်ဘူးအဝတ်ဘက်ကအမီဘက်ကဥမာသဆန်းတာမှုရနဲ့ပါနဲ့ပေါ့အဲ့တော့နော်အဲအပြည့်စုံနဲ့ကိုအဝယ်စားတွေနွားသွားလို့ရှိရင်လည်းဒီညော်တွေကျင်လို့ရှိရင်လည်းကျော်ပြုံးနဲ့လူနဲ့ဒီမှာတော့ပါသေးတယ်ကိုကိုကိုကျော်ပဲဟုတ်လားဟုတ်တယ်လေဒီပါကြီးကွာကိုလောက်တယ်ဆိုတာအကုန်လုံးပဲ သူကကိုသူကကိုတောင်းမှာယောဂီဘောယောဂီဘောဘယ်လောက်ကြီးရှိကြလဲဆိုတော့နော်ကာမဂုဏ်ကမပြောပါသည်ဤချမို့သာတဲ့ဤချဆိုတာသိမှန်းတာပဲနော်ဤချမို့သာတဲ့ကာမဂုဏ်ကမပြောပါသည်ဤချမို့သာသနာထံသည်တဲ့ဤချဆိုတာသိမှန်းတာပြောတာပေါ့ဟုတ်လားကိုယ်ကချပြရတာလို့ရတယ်ဆိုတော့သိမှန်းတာပေါ့သိမှန်းတာငတ်တာပေါ့ ကာမတိပထမတိနာဒုတိယအရတိယုတတိတတိယကုဝိပါဒတိရုပ်တိတနာပုတ်တိတနာဆိုတာကအဲရနေကြဟာဒီမရလို့ရကျင်တာရဲ့နောက်ထပ်အဲတစ်ခုကနှစ်ခုရကျင်တာရဲ့ကောင်းလို့ရရလေးကိုရကျင်နတ်ပြည်ဆိုလို့ရှိရင်ဗာလိဆိုင်နေပါပြီလူတွေများမှာအဲ့တဲ့ခါဆိုလို့ရှိရင်မလို့ဒီကိစ္စလေးဟဲ့မလားဘုရားပါဠိတော်လေးတောက်ဆင်ပါပြီဆိုတာကပြီးပါပြီနော် ဖြစ်တတ်တယ်ဖြစ်တတ်တယ်ဒါကတော့နော်ဒီကอืมဟိုခေါက်ဆွဲဆိုင်နေခေါ်တယ်လို့ဘာလို့များသွားပြီးတော့စားလိုက်ရှင်ပါသေးပါလို့ဒါလူအတန်းစားလိုက်ပေါ့တတ်နိုင်တတ်နိုင်ကြလို့ပေါ့ဒါဒီဖြစ်တတ်တယ်ဒီတကြီးဒီတိတ်ကတော့ဖြစ်မှာဟုတ်ပါဘူးဟုတ်လားရှင်းတဲ့သဘောလေးတွေပေါ့ညာတော်များဆိုလို့ရှိရင်ဒီတိုင်းမှာအကုန်လုံးခွာခဲ့ရတာဖြစ်တော့ရမ်းဘွားရောက်ပြီဆိုရင်ကိုယ်ဆုံးကိုယ်ခံစားတယ်လူကမတောင်းဘူးဟုတ်လား တော့လူ့ဘဝနေတော့ဆိုလို့ချင်းဆက်ဆက်ရပြည့်စုံပြီးတော့ယဟန်ဘဝဆိုတော့ဒကာဓမ္မတွေပြီးပြီးတော့နေရတာပဲဒကာဓမ္မတွေကဆုံးတော့ရရသလောက်သားမှတင်းနေရမှာပဲဓမ္မတွေကမစိမ့်စားဆုံးတော့လို့ချင်းမစိမ့်မဲ့ဘုံညာငကြွဲသွားလို့လို့မရဘူးဟုတ်လားငါတို့ကသူတို့စားရသမောင်းဟင်းတော့လို့ဒီသမောင်းနဲ့စားမှာပဲမသားတော့ဝင်သူကသားလည်းစားမှာပဲလူလုံးကလို့တော့ကိုလိုတဲ့ကိုလိုသလိုမရဘူးဥပမာယောဂီတွေကဒီတိုင်းနဲ့ဖြစ်ဒီကဆက်ပြီးတဲ့ဟာစားမှာပဲ ဟောအောက်ကဘွယ်ပြည့်ပြီးတော့သားမှာလို့ဟုတ်တယ်မလားဟမ်ပါဠိစာကျင်လာပါတယ်ဆိုတာဒီဒီလိုတောင်းတာလို့ရှိဘူးနော်อืมအဲ့ဒါပဲငတ်ပြီဆိုလို့ရှိရင်ဘုရားကပြည့်စုံခဲ့တဲ့ရှင်ကြီးပြန်လေးစဉ်းစားပြီးတော့အဲ့ဒီလိုပဲပြန်ပြန်ပြီးတော့ဖြစ်စီကျင်တာလေတောင်းတာလေအဲ့ဒါကပါတော့ သရုပ်ထတတ်မှာတော့တဲ့ဥစ္စာမတော်ကြီးသိရတာလည်းမတတ်ပါဘူးဘုန်းကြီးတို့ပြေးတာဘယ်လောက်များတတ်မှာတော့သူပြီးလဲတော့မသိဘူးဟမ်ကာမဂုဏ်ကမပြောပါသည်ကြီးချမှုသာတဏှာဖန်သည်တဏှာဖန်သည်ရလို့တော့ဗာပြည့်တော့ဘုန်းကြီးတို့ယဟန်တော်များဟာရလို့တော့ကိုယ်နဲ့ခါလို့အဲတမွေလေးဝါပူရာအတွက်ဝါပြီးတော့ပရိယတိပါသာဝနာအလုပ်ကိုအထုတ်ဖို့ရအတွက်ရွာရုပ်ချက်ရတာမရက်တာဘူး နှစ်နာရီလောက်ဆောက်တာတော့မှတပိတ်တပိတ်ကတဝက်လောက်မြင်ရကြည့်တယ်ဟုတ်တယ်မလားအေးဆိုတော့လေသိမှုသေးဘူးဘုန်းကြီးတော်ဓမ္မဒကာဓမ္မတွေအကြောင်းကြည့်ပြီးတော့ဗောလေကြီးရင်ဆရာတော်ကြီးရဲ့ရောက်လာတာခုမိနေရတယ်တိုင်းတော်ကြီးနဲ့ဘာမှမကြည့်ရတာဝေးရတဲ့ဘာမှမကြည့်ရတာဟုတ်လားဒီတော့ကရဟန်းတော်များဆိုလို့ရှိရင်ကိုသွန်းသွားတယ်နားလားသွန်းခရတာပဲရောဥစ္စာကြည့်တယ်ဒီမှနဲ့ဟုတ်လားဒီမှနဲ့ အဲ့တော့ဆုံးခံပြီးတော့ကြမ်းလာတဲ့ခါကျတော့ရေမှုချိုးပြီးတော့နေတော့နဲပင်မတော့ပါဖြစ်တယ်ဟမ်ပရိယသမားလည်းပရိယကောင်းတင်နိုင်မှုဒီမှနွားနေတော့ပါဖြစ်တယ်ငိုက်တာပရိပတ်သမားလည်းဆုံးပြီးတော့ငိုက်တာပဲဒီယောဂီတွေကတော့အဲ့ဒီဌာန်တော့ရှိရမရှိဘူးပေါ့ဒါပေမဲ့လို့ပညာလျှောက်လိုက်ထိုင်နေပညာလျှောက်လိုက်ထိုင်နေဆိုတော့ငိုက်တယ်ပြီးတော့ပါလို့ဟိုငတလောက်လိုအစာစားပြီးတော့လည်းတစ်ခါငိုက်တာရှိသေးတယ်ဟုတ်ကဲ့လား ဟုတ်လားဘိုက်ပြောင်းစားပြီးတော့ဗာလေတော့ဟောစီကြီးတဲ့အနေနဲ့ပါလေသတ်တာနေလိုက်တာရှိတယ်၊တိုင်နေလိုက်တာရှိတယ်၊နာယာနေလိုက်တာရှိတာဟုတ်ကဲ့လားအာရကနာစလိုက်တာရှိတယ်။အဲ့ဒီကံကလည်းပဲသူကလည်းသူကလည်းပဲခိုင်ပါပဲဒီအတောက်လေးနဲ့တတ်မတော်တခုပဲဒီလိုမလားအင်းကာမဂုဏ်ကမပြောပါသေးရည်ချမှုသာတဏှာထန်ပြီးငြိမ်ကြီးအိတ်မှု ငကြီးအိတ်ဝေတဲ့ဘယ်ခုရှိတော့လဲတမတော်ဟမ်အဲသူကမောကာမဂုဏ်ငါမပြောပါတိဤချမှုတာဤချဆိုတာပြမနာနော်ငါတို့ငါတော့ပြမနာပေါ့ဤချမှုတာတဏှာထံတိတဏှာဆိုတာကမရသေးတဲ့ဒီရှိရလို့တာပေါ့ဘုရုံးကတော့ဆန်းတာနေရတာကူ အဲယောဂီချင်းနဲ့ဝင်လာတယ်ဆိုတော့ဘာလို့တော့အစာလည်းငတ်တယ်ငတ်တယ်ဆိုတာလုံးဝငတ်တာတော့မဟုတ်ဘူးကငကိုလိုပြည့်စုံနေကြတာနော်အဲဒါအဝတ်လည်းပဲငတ်တာလေဒီမှာသိကြပြီးတော့နေရတာလေအဲ့ရနေရတဲ့ဆူပြောစရာမရှိတော့စားစားရတယ်သနာထံပြီးနိုင်အိတ်ငွေအဲဟုတ်ကလားအဲ့ဒါကိုသိရှိတာလေခန္ဓာအကျိုးတစ်ခုရရှိရေးအတွက်သူအားဖြင့်အမြင့်တရရှိပြီးတော့ဘယ်ဘဝလုံးရောက်ရေးတည်းညှို့မှကျအပြည့်ဝနဲ့ ဒီအသက်ကြီးတော့အထုရမယ်စာဤရောဤရောဤရောလုပ်နေရင်တပတ်ကနေနှစ်ပတ်နှစ်ပတ်ကနေသုံးပတ်သုံးပတ်ကနေဆိုတော့လေးပတ်တစ်လလောက်ပြည့်တာပြည့်လာတဲ့အခါကျတော့ယောဂီကအင်းသူများတွေကတော့တရားတွေတော်တော်ပြည့်ကြငါတော့ဒီလိုပဲငါတော့ဒီလိုပဲဟုတ်လားပြောကြရလဲသူကြီးတနည်းလာလဲမြဲတယ်လဲကြတယ်ဆိုပေါ့ဗျအခြားယောဂီတွေကောင်းကောင်းမအားထုတ်တဲ့ယောဂီနဲ့တွေ့ရမှလည်းကြောက်လာတယ်သမထဆရာနဲ့တွေ့ရမှကြောက်လာတယ် ဟုတ်လားပြောကြမရှိဘူးဆိုတော့ပြောကြရမယ်ယူတာခိုးတဲ့ဆိုလို့တရက်နှစ်ရက်ကြီးယူတာဆိုတာတွေရှိသေးတယ်ဘာဖြစ်လို့လဲပြောကြသူရှိတယ်ဆိုတဲ့ပြောကြသူကြီးတော့စာမရတဲ့ကြောင်းသားဆရာနဲ့တိစ္ဆာမှာကြောက်လို့အဲ့ဒီကြောက်တာလေးလည်းပါတယ်ဟုတ်လားဒါကသူကရိတ်တယ်မလားတော့စိတ်ကတက်ကြောက်နေရှိတက်ကြောက်နေရှိတော့များပဲရောက်တဲ့ခါကျတော့မာကြောက်တယ်လို့ညာကြောက်တယ်လို့အတိအကျကြေကြေကြတာပဲအောင်မယ်သူကဟာမလားသင်္ကုတ်တို့တော့မှတရက်သင်တို့တင်တော်တဲ့အာတဝတ်တဲ့ပုဂ္ဂိုလ်သူတို့ဖြစ်တတ်တယ် ယုတ္တမကတော့အများနဲ့အားထုတ်ရတယ်ဆိုတော့အဲ့ဒီဘေးရန်ကြီးကမရှိဘူးကြောတဲ့ကြတော့ဒီဒီဟာသိတဲ့ဘာဝကြတယ်အဲ့တော့နော်ကြောက်လာတယ်တဲ့ယောဂီကယုတ္တမယောဂီယောဂီကြောက်တဲ့ခါကတော့ကောင်းကောင်းကြည့်ကြစားစားအဲ့ဒါညွှန်မကြကြည့်ပါသားပြီးတော့အမှန်တင်းနေနဲ့အာမထုတ်တော့တရားတရားမရှိတော့ခြားယောဂီတွေနဲ့ရင်ဆိုင်ရမှာကြောက်တာသမထရှာနေရင်ဆိုင်ရမှာကြောက်တာအဲ့ဒီကြောက်မျိုးတွေဖြစ်တတ်တယ်ဟုတ်လားနော်ဒါမျိုးဒါမျိုးတွေဖြစ်တတ်တယ်ဒါတော့ကိုမိသားစုက အဲတရားနဲ့ယဉ်ကျေးမှုတဲ့ပုဂ္ဂိုလ်တွေဆိုတော့သူတို့လာလာမင်းဖာကိုပဲကြောက်ကြောက်နေတာဒါရှိတယ်ဟုတ်လားဘယ်နဲ့လဲတရားမျိုးလားနေရာကြလားပေါ့ဒါမှညာချင်းနဲ့မျိုးလားပေါ့ဒီကကတော့ချက်ကတော့အီရောအီရောလောက်ပြီးတော့ဖတ်ဆက်တာဒီကလူလာမှာကိုကြောက်တာဒါလည်းအကုန်ပါပါတယ်ဟုတ်ကဲ့လားအဲ့ဒီကြောက်တာကြီးတဲ့ရတာလည်းမတတ်ပါဘူးဆိုတော့အဲ့ဒီကြောက်တာကြီးလုံတော့မလုပ်ရမလဲဟမ်ညုံမကျအပြည့်ဝနဲ့အမှန်တင်းလေးနဲ့အထုတ်ဖို့ဟုတ်မလား အမတိနာအားထုတ်လို့ရှိရင်ဒီလေးတွေထူလာတဲ့ခါကျတော့ဖုတ်ပြောကြည့်ဖြစ်လာတယ်ဟုတ်လားမင်းကြွေးကျင်လိုက်တာသူ့အကြီးလေးရှိခဲ့မှာပဲဟုတ်လားတတိရှိလာတယ်တတိရှိလာတော့မကြောက်တော့ဘူးဒီလိုမလားအဲတတိရှိလာတယ်ကာမဂုဏ်ကမပြောပါရင်ကြီးချမှုသာတနာဖန်ကြီးငိုင်းအိတ်မှုကြောက်ရလာညာတဲ့အဲ့ဒါလည်းပါတယ်ကိုဖတ်တတ်တယ်မလို့ဘူးနော်အတွေ့လေးတွေကထူလာတယ်ဟုတ်လားဒီလေးတွေကထူလာတယ်ဒါတော့တော့လွန်တော့လွန်သွားတယ် ဒါပေမဲ့လို့တကယ်အတ္တတူဖြစ်နိုင်တော့အောင်ပေါ့လေတရားရတာလေးတွေကမတွေ့သေးတော့ယောဂီကငါအတ္တတာကြာလာပြီတတိလနှစ်ပတ်လောက်ရှိနေပြီတလားလောက်ရှိတလားခွဲလောက်ရှိနေပြီတရားကလည်းတိတ်တူနေပြီဟုတ်လားမလားတချို့ရောရောနဲ့အထုတဲ့ပုဂ္ဂိုလ်တွေတလားလောက်ဆိုလို့ရှိရင်မတ်တယုံကြည်သေးတာအတဲယုံကြည်တဲ့ပုဂ္ဂိုလ်တွေခပ်ဖို့အထုံလို့ပြည့်တယ်အထုတရားဟုတ်မဟုတ်ပါဘူး ဒီလိုကိုဖောင်းတာဒီမှာလည်းမှတ်ပြီးဆိုလို့ကမှတ်နေရတာအခုဒီဘာမှအထူးသေးဘူးပေါ့ဗျာတော့မလားอืมတန်ရတယ်ဖြစ်တာလေဒီတရားဟုတ်မှာဟုတ်ပါမယ်ဒီတရားထုတ်လို့ရှိရင်ဘယ်လောက်အဆင့်အကျိုးရတာဟုတ်မှာဟုတ်ပါမလားဆိုတာဟာလားဒီတရားဟောခဲ့တဲ့ဆရာလည်းပဲဆက်ဟုတ်မှာဟုတ်ပါမလားဆိုတာဆရာပေါ်တက်ခိုင်းလိုက်ရေးနာမျိုးတွေဟုတ်လားအဲသံဃာတော်ရှင်များများအပါဝင်ယောဂီတော်ရှင်တွေမလို့မအားထုတ်နေတယ်သူတို့အားထုတ်တယ်သူတို့ကပြောလိုက်တာ ပြောတာသူတို့ဒါတက်တက်နဲ့ဒီဟာကကြံစားပြီးတော့ပြောတာဖြစ်နေဖြစ်ပါလေပေါ့။ဒီကတော့အာမဆုံးတော့မလား။ဒီကလေးညာရှင်တွေပါလေဆက်လိုက်လို့ရှိရင်နောက်ရောက်တဲ့ပုဂ္ဂိုလ်ကကြိုးစားအားထုတ်တဲ့တရားလေးတွေပြည့်စုံတော့သူကတော့အရောက်တဲ့ကိုယ်တော်မြတ်ကတော့မှကြားနေတယ်။သူကငါ့လိုအားထုတ်တော့ဒီကလေးရှိကျက်တူလို့ရှိပြီးတယ်ငါအရင်ရတော့။ဆက်နေလေကံထမ်းကြရတယ်။ဒီလိုဆိုဒီလို အဲ့ဒါယုံမတန်ပြရပြီးပြည့်ပြီးတော့အဲ့လိုယုံမတန်ပြတဲ့ဖြစ်တည်တယ်အောင်တော့မှကျိုးစားအထုတ်ရတာနဲ့တရားကတော်တော်နဲ့နေရာမကြဘူးဆိုရင်ငါဟာဒီဘုရားတရားသိရတဲ့ပုဂ္ဂိုလ်ဟုတ်မှဟုတ်ပါမလားလေဟုတ်လားယုံမတန်ပြတယ်အကုန်လုံးတောက်နေကုန်ဆုံးတောက်နေအဲ့ဒီယုံမတန်ပြဝင်လာပြီဆိုရင်တော့ကိုယ်တော်ဖြတ်တော့ကိုယ်တော်မြတ်တော့လမ်းတစ်ခွရောက်ပြီအဲ့ဒီလမ်းတစ်ခွရောက်ရောက်တဲ့အပိုင်းပါလမ်းမှန်ကို တက်အောင်ညွှန်ပြပေးတဲ့ဆရာရှိလို့ရှိရင်တော့ဒီပုဂ္ဂိုလ်ကကြားလည်းရှိနေကိုယ်ကလည်းပဲဒီလက်မှန်နဲ့ကြောက်မယ်ဆိုလို့ရှိရင်တော့อืมသူ့အတွက်တော့ညွှန်လို့ကိုရှိတယ်သူတန်တရားတွေလည်းပဲပြေသွားအောင်ပေါ့လေဟုတ်တယ်မလားညွှန်လို့ကိုရှိတယ်တန်တရားကြီးကြီးအောင်လို့ဖြေပါလေပြေတော့ပြေတယ်ဒီလမ်းနဲ့ပဲသူကမကြောက်ဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်အဲ့ဒါမှပဲဒုက္ခရောက်တော့တာကယုံမှတန်တရားသိရေးကြည့်သိရေးကြည့်ဖို့ယုံမှဒီယုံမှပေါ့ဒီမှာအခုကတရားမြင်အထုတ်ကြတဲ့ပုဂ္ဂိုလ်တွေဆိုဒီလိုပေါ့ မျိုးမျိုးပေါ့ကွာဖြစ်တတ်တယ်ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေပိုပြီးတော့တန်မြတ်အဲတန်မြတ်တွေဖြစ်တယ်ဝိပါမှုတွေမျိုးဖြစ်တတ်တယ်ဒီအချက်မှာမြတ်စွာဘုရားကလေယုံမတန်မြတ်အမျိုးမျိုးရှိတဲ့ပုဂ္ဂိုလ်တွေဝိပါမှုအမျိုးမျိုးရှိတဲ့ပုဂ္ဂိုလ်တွေမှတ်နေမှတရားတုတ်တက်မယ်လို့ဒီလိုခံရကြပြေဝမရှိတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားကအဲတခါတည်းကမှသိပြီးတော့မရှိတာတာယုံဝေပန်ယုံမှနေသူအငါကမကင်နိုင်ဘူးတဲ့ ဝေဖန်နေတဲ့ပုဂ္ဂိုလ်อืมတကယ်သိကြတဲ့အချိန်မရပဲနဲ့ပေါ့လေကိုရှိသမျှပညာလေးနဲ့အတွေ့အကြုံလေးနဲ့ဓမ္မအဖြေမှန်ဟုတ်တယ်မလားမရပဲနဲ့အဲ့ဒီလိုပဲသူ့ကိုဝေဖန်နေတဲ့ပုဂ္ဂိုလ်ယုံမှတ်တန်တရားတွေကျင်းလင်းရှိနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ငါကမကဲနိုင်ငါကမကဲနိုင်ဘူးတဲ့ဒီလောက်ကြီးမိတ်ကြည့်တာကသိဆိုတာနော်ဒီဒီဒီတတ်မလို့သူရတာအမှန်ခက်တယ်ကျွန်တော်ဒီတံပြားတွေကနာပြည့် တရားထုတ်ပြန်လည်းပဲဒီကံရည်ဝင်ခဲ့ဘူးတဲ့တရားထုတ်လို့တော်တော်လေးခြေရနေပြီသလားလောက်တော့ရှိနေအဲ့ဒီချိန်ကလည်းပဲဒီမှာရဟန်းတော်တွေကသိမရှိသေးပါဘူးတချို့တုံဘက်ကူတော်လေးတွေဒီမှာတရားထုတ်တာဘူနီးနဲ့တတ်မြင်တဲ့အချက်ကလေးတွေတွေ့အဲ့ဒီပုဂ္ဂိုလ်တွေပဲတရားပြည့်စုံသွားတယ်ဆိုတာမြင်လဲမြင်ကြားလဲကြားနေရတော့ဘုမတန်တရားဖြစ်တယ်ဘယ်နဲ့လဲတရားဆိုတာမျိုးကသီလဝိသုဒ္ဓိဖြစ်မှာဒီသမာဓိပညာဆိုတာဖြစ်တာလည်း ဒီကိုယ်တော်လေးတွေဝိနည်းနဲ့လည်းဆက်နေတယ်ဒီတရားတွေဒီလိုရတော့ဉာဏ်ရှင်ဘာတွေနားတယ်သူကဟုတ်မဟုတ်ပါ့မလားဝိပါဏဝိပါဏဒါကြတူလာကြနဲ့ဒီလိုပဲဟုတ်မဟုတ်ပါမလားလေဆိုတာပါအဲ့ဒီဟုတ်မဟုတ်ပါမလားလေဆိုတဲ့တန်မြတ်ဝင်တဲ့အချိန်ကစပြီးတော့တရားဟာရက်သွားတယ်တဲ့ဒီနေ့လောက်အဲ့ဒီလိုဖြစ်တော့ဆရာလုပ်တဲ့ပုဂ္ဂိုလ်ကဒီမတန်တရားတွေဝင်နေပြီဆိုတာသူကသိတာပဲ ဒီမတန်ကြီးကဝင်စားသူကိစ္စမရှိဘူးတဲ့။များသွားလို့ရှိရင်တော်တော်ကြာအဲဆရာသမားတွေလည်းတက်ကြပြီးတော့ယူမတာတည်းငါချတာလေ။တဲ့တော့မပြောပါဘူး။ငါချတာပဲလို့သာ။တပကဖြစ်သွားတယ်။တရားစိတ်ခံပြီးတော့ကိုယ့်အကူပြန်ပြီးတော့သုံးတတ်တယ်။မိမိဟာပြိတာလာတာ။မိမိအတွက်လောဘဒေါသမောဟစိတ်ပူတွေငြိမ်းပြီးတော့သိဉာဏ်တူတူရရှိကြရတာလား။ အဲတော့ကိုယ့်အတွက်ရှိပြီးတော့အလုပ်လုပ်ရမယ်စားပေါ့လေကိုရုပ်ကိုစီပါကိုယ့်ကကိုနားလည်ပြီးတော့အလုပ်လုပ်ရမယ်စားသူကဝေဖန်နေလို့ရှိရင်ဒီလိုဖြစ်ပါပေါ့ဘာဖြစ်လာတာဒီအတွက်ရုပ်စီပါဖြစ်ဖို့သူကဝေဖန်မလာတာမဟုတ်ဘူးနားလည်သွားတယ်ချက်ချက်ကြည့်ရသွားတယ်အဲလိုကြည့်ရတဲ့အချိန်ကစပြီးတော့ကိုရုပ်ကိုစီပါအတွက်အားဆိုင်ပြီးတော့ဖြီးလုပ်လုပ်တာသူများလည်းမဝေဖန်တော့ဘယ်လိုနေလဲနော်သူများတန်တရားတွေဖြစ်လို့ရှိရင်တော့အဲနိုင်ရတဲ့ဖြည့်ရှင်းပေးတယ် အဲ့ဒီတော့မှဆရာစိတ်ကြိုက်ပေါ်လို့ဖြစ်သွားတယ်။လမ်းတစ်ခွရောက်နေတာကိုဟိုလမ်းနဲ့ဒီလမ်းနဲ့ရလို့ဖြစ်နေတာတော့အဲ့လိုဖြစ်နေတာ။စိတ်ကြောက်ကြကောင်းတယ်ဒီကဟုတ်လား။အဲ့တော့ယမတန်တရားတွေရှိကြခြင်းနဲ့တကယ်လို့ယမတန်တရားဖြစ်လာရဲ့လာမေးဒီချက်ဒီချက်မှတော့ဒီရှိတယ်။မရှင်းဘူး။နားတယ်။ဒုက္ခိဆိုတာသူကပွင့်လင်းရတယ်သူကရိုးသားရတယ်။ပြောရှင်းပေးမှာ။ရှင်းတတ်တဲ့အဖြစ်ရှင်းပေးလား။ဟုတ်လား။လက်သိရေးကြည့်တယ်။ ။သမဂုံကမပြောပါသည့်ဤချမှုသာတဏှာထံသည်နိုင်ဤအိတ်ကိုကြောက်ရလာညလွန်ယုံမှားနေတဲ့လွန်ယုံမှားတယ်ဆိုတာတန်တရားကိုဘယ်လောက်ထိရှိသွားပါလဲဟမ်ခုနှစ်ခုဒါတန်တရားတွေကိုတော့ကိုယ်အတိညာနဲ့ရှင်းပြလိုက်လို့ရှင်းသွားပြီလို့မဟုတ်ဆရာသမားအမိပြုပြီးတော့ဒီတန်တရားတွေရှင်းသွားပြီကျော်သွားပါပြီတရားလေးကောင်းနေတော့ကောင်းပါတယ် လျော်ပฏิပတ်တိအစရှိတဲ့တရားရတာလေးတွေနဲ့တွေ့လာပြီပေါ့လေတိတ်တဲ့တို့ကောင်းနဲ့ကောင်းမယ်ပေါ့ဟုတ်လားအဲ့ဒီကကြတော့ကိုရမြတ်ကအမွေငါတရားတွေတနေရကြပါသိထူတာပဲသိထူတာပဲရေခပ်ပြရပြမတွေ့ဘူးပေါ့လေဟုတ်လားငါတရားတွေနေရာကြတာပဲဆိုတာဟောဓမ္မမာမာလေးကဝင်လာကြပြီမာနာလေးကတခြားယောဂီတရားတွေ့တယ်ဆိုတာငါတို့တွေ့ကြမှာတွေ့မှာပါတွေ့တော့မှငါတို့ကောက်ပြမှာကောက်ပါပါဟုတ်လား ကမ္မဋ္ဌာန်းဆရာတွေကလည်းပဲတရားတွေကြားကြနေတယ်သူတို့ပြနေတာငါအတွေးတော့ရှင်းမှရှင်းဖြစ်ဆရာကြီးမဟုတ်မဟုတ်ကြလားဟောလေလို့အဲဒီလိုလို့ဖြစ်တတ်တယ်ဒါပါလေဒါတရားမှောင်တယ်နော်တရားမှောင်တာလားဟုတ်ကလားကာမဂုဏ်ကမပြောပါသည်ဤချမှုသာတဏှာဓာမီနိုင်ကြီးအိမ်ကိုတောက်ရလမ်းများလွံ့ယုံမှားနှင့်ထောင်လွားမှန်ဖို့တဲ့ထောင်လွားတဲ့သဘောလေးထောင်လွားတဲ့သဘောလေးတွေကဘာလို့လောကသဘောနဲ့ထောင်လွားတာလားဟမ် တရားတော်ဝင်ထောက်ပါတာဟုတ်တယ်မလားတရားလေးကြည့်လာတော့စိတ်ကတက်ကြွပြီးတော့ဆောင်းနေနော်စိတ်နေကြတာစိတ်နေကြတာစိတ်ကတက်ကြွလာတာတော့မာနာလေးတွေဝင်လာတာဟုတ်ကဲ့လားဘုန်းကြီးတို့ဒီယောဂီတွေတော့ဝမဟုတ်ပါဘူးနော်ဟမ်မဲ့ဒါတော့ဟိုတချို့နုတဲ့ပုဂ္ဂိုလ်တွေပေါ့လေတရားတော်မှာနှိုက်ရှင်နေကြည့်တယ်ဟုတ်လားသူတရားမှာ ငါတရားမှပြည့်စုံတယ်သူတရားမှပြည့်စုံဘူးပေါ့မလားဒါဖြစ်ဖြစ်ဟောညာပြင်းနေပါလိမ့်နာတာတော့မှအောင်မငါကညာပြည့်စုံတယ်သူကမပြည့်ပြည့်နဲ့နာတာပေါ့ဒီလိုကိုအဲ့ဒါမျိုးကြီးကြည့်ပါဟုတ်ကဲ့လားဒီအာထုတ်တာတော့မှဆိုင်နေသူကငါအထိုင်ပြည့်တယ်ဒီညာပြည့်တယ်သူကမပြည့်ဘူးဒီသားကိုရပါညာလဲပေါ့ဒီကမှာလုပ်ငန်းနဲ့စပြီးတော့လည်းဂုံကြီးဝင်ကြတာလည်းရှိတာဟုတ်တယ်မလားညာကြီးပဲညာကြီးပဲညာကြီးပဲဟုတ်လား အဲဒီယောဂီကပြောတဲ့ကချစ်ချစ်လေးနဲ့ငါအပြောရှင်းတယ်သိလည်းသိလည်းနေတာကိုစပြီးခေါ်လိုက်တယ်မှာမျိုးမျိုးမျိုးမျိုးတမမှန်နေအခုဓမ္မကတော့တရားတွေလေးကောင်းလာပြီးတော့စိတ်တွေတက်ကြွပြီးတော့အောင်မယ်ငါတရားတွေလေးတွေကသိကောင်းတာပဲဆိုတာထူးခြားတဲ့တရားတွေနဲ့စပ်ပြီးတော့ဂုံယူဝင့်ကြွပြီးတော့စိတ်တွေတက်ကြွတက်ကြွနေတာတဲ့အဆောင်တက်ကြွနေအဲ့ဒါပါလေထောင်လွှားမှန်ဖို့ဟုတ်ကဲ့လားအဲ့ဒီတမတော်ကြီးလည်းရှိရတာမသက်ပါဘူး ဟုတ်လားဒူလာနော်ဒူလာနော်ဒီမှာရင်ဆဲရတဲ့ရင်ဆဲရတာတွေမလက်တာဘူးမလက်တာဘူးအောင်လွားမှန်ဖို့တဲ့တရားတွေလေးတွေကဒူလာတော့ဒီလိုအဲသာဝိတ္ရိယလည်းမတတ်ဖဲနဲ့ပေါ့လေပရိယအာထုတော့အတူလေးတွေထူလာတော့အဲ့ဒါလေးတွေကိုနည်းနည်းငကူကပြောတတ်ဆိုတတ်တဲ့ပုဂ္ဂိုလ်တွေကသူ့လောက်နားမလဲသေးတဲ့ပုဂ္ဂိုလ်တွေသူ့လောက်နားလဲနေလို့သူ့လောက်အပြည့်မရှိသေးတဲ့ပုဂ္ဂိုလ်တွေကိုအားရပါရမင်းစိတ်ပြောပြတော့အောင်မယ်ဒီကိုကြီးဟုတ်တယ် ဟုတ်လားသူကပရိယမတတ်ပြီမယ်လို့အမတော်ရဲ့ဟုတ်လားလူဖြစ်တုန်းကသူကပါပဲအခုဒီတရားတွေအထုတ်လိုက်တဲ့ခါကျတော့ဒါမှလည်းသူဒီတကူလေးခုလို့ပြောတာဝိုင်းအောင်ပြီးတော့ခါတဲ့ကူဒီကိုရောမြတ်ကိုဟန်လာပြီးရှိတဲ့ခါတဲ့တော့ပြလိုက်တာတည်းရှိသေးတာပဲဟုတ်တယ်လားဟမ်ရှိလားရှိရှိတယ်ဟန်လာပြီးဟင်ရှိရှိတယ်ရှိရှိတယ်ဟုတ်နော်လား အဲ့ဒါထုတ်ပေါ်ပြောလို့တော့မပြေဘူးပေါ့လေနော်ယဟန္တာဒီများကြီးတကယ်တာရင်တော့သိကောင်းတာပါဂုဏ်ကြီးပြပါပဲဗမာပြည်ဟုတ်လားဘုရားသာသနာအနေနဲ့တော့အဲ့ဒါကြီးရှိတယ်ဝိုင်းနှုတ်ပေးလိုက်တဲ့အခါကျတော့တရားကြီးပေါ်တော့တာပဲခါတယ်ဘွက်တဲ့တရားကပရိယတ်နဲ့ရှင်းကြည့်လိုက်တဲ့အခါကျတော့ပရိယတ်ကတခြားသူဟောတာကတခြားတူရှင်ဟုတ်လားသုတ္တဆိုတဲ့ဟာကဒီဒီဒီလက်ပြကျလုံးတဲ့နေရာမှာဟိုလက်သမားများကိုတနည်းကျုပ်ရှိတယ် တနည်းကျိုးနဲ့ချပြီးတော့ခုတ်ရရေးရတာကိုငင်းကျိုးမပါဘဲနဲ့ကြိုက်တာမပါဘဲနဲ့ခုတ်ဖြစ်တဲ့လူကြီးဟိုက်တဲ့နေရာဟိုက်သွားတာပဲဒါဖြစ်လို့ဖုထိကြံနေရဖုထိကြံနေတော့ချောချောမမရှိနာပဲပฏิပဒံတုတ်ဒေသနာအတိုင်းနဲ့သုဒ္ဓံသုဒ္ဓံဤတိုင်းမြတ်စွာဘုရားဟောတဲ့အတိုင်းကိုရှင်းသုံးထိုင်တာဘုရားဟောတာကတမျိုးကိုပြောတာကတမျိုးဆိုလို့ရှိရင်ဘာဖြစ်တော့အလွဲကြီးဖြစ်တယ်လူများကပြည့်မြောက်တော့ကမ္မထဆရာကြီးတစ်ပါးဆိုတဲ့အနေနဲ့ပေါ့လေစိတ်တွေညှင်းတက်ပြီးတော့ မမှန်တဲ့တရားတွေလည်းပဲခေါ်ကြတာတော့ရှိတယ်ဟုတ်တယ်မလားဒီတော့လူတွေကလည်းပဲအာဒီကိုယ်တော်ကြီးမှစံတပ်ပြီးနေတကယ်ကိုယ်တွေခေါ်နေတာဆိုပြီးတော့ဒီစီလာလာပါတိနဲ့ဒီမှာအဲပေးကြကမ်းကြသူတန်းကြဘောလေတော့မလားစီးရောက်ကြရေတွေကြဆိုတော့နည်းနည်းကိုယ်တော်မြတ်ကပို့ပြီးတော့ပြင်ပြသွားတာပြင်ပြသွားတော့ဟုတ်ပါရဲ့တော့ဟင်ပါရဲ့တော့အဲလမ်းလွဲတွေရှိကုန်အဲ့ဒါမလားခေါင်းကမာပူလက်ကိုဝမ်းမြောက်တဲ့ ပေးကန့်စင်ကျဲတဲ့အဲပေးကန့်လူသားနဲ့ဟာတွေလည်းပဲရှင်းတ်လာတယ်သူတို့ပူဇော်ပါတာတဲ့ဟာတွေကိုလည်းပဲကိုယ်ကကိုယ်ကရှင်းတ်လာတယ်ပေါ့လေအဲ့လိုဖြစ်လာတယ်ဟုတ်ပဲလားဒီပေါ်မှာနေမွန်းသွားတာပေါ့လက်ကိုဝမ်းမြောက်တဲ့သဘောကျလာတာပေါ့အဲ့ဒီကကြတော့သာမတပင်နဲ့လက်တွေဟောတဲ့နေရာမှာသူကပို့ပြီးတော့ထိရငါကမှတကယ်အနှစ်သာရကွက်ကြောက်ဟောနိုင်တာပဲ ဒီလိုပုဂ္ဂိုလ်တွေကမဟောနိုင်ဘူးသာရပိတဖြစ်ဖြစ်နေပြီမဲ့လို့ဒီပုဂ္ဂိုလ်တွေကမဟောနိုင်ဘူးဆိုတာပေါ့ဟုတ်တယ်မလားအဲ့ဒီလိုပဲကိုယ့်ကိုမြင့်ပြီးတော့ဘာဖြစ်လို့သူများကိုနှိမ့်တဲ့သဘောလေးတွေဖြစ်တာလေကိုယ်ကိုဖြောက်ပြီးတော့သူများနှိမ့်တဲ့သဘောလေးတွေဘုမပြိမတော်တွေရှိတယ်ကုတရားမှကုတရားဆိုတာကိုကြီးမှကိုကြီးဆိုတာပေါ့ဟုတ်တယ်မလားအချမ်းလေးတွေကလည်းကားဆိုတာပေါ့အဲ့ဒီလိုရှိတယ်ဘုရားဒေသနာနည်းတိုင်းအားထုတ်လို့မှန်မှန်ကန်ကန်တွေ့ပြီဆိုလို့ရှိရင်တော့ဒါဒီနည်းမှဟုတ်တယ်မဟုတ်ဘူးဘုရားနည်းဒီနည်းလည်းရှိတယ်ဒီလေးဆံတယ် နားလဲလက်ချရဲ့ဩဝါဒခံပြီးတော့အထုပ်ကြဒါတော့ကြွားချတာသူတရားသူတရားမရှိဘူးအဲ့ဒါမှတကောဘုရားကတာနေထဲမှာဆိုလို့ရှိရင်အဲ့လိုကြည့်ရမယ်ဟုတ်လားအင်းဘတ်တော်ကနေကိုယ်ကိုမြောက်ပြီးကြီးကိုတောက်ပြန်မြောက်ရင်လည်းကိစ္စမရှိဘူးဟုတ်လားသူများနှိမ်တာတော့သိချက်တာဟုတ်လားအဲယောဂီချင်းချင်းဆိုလို့ရှိရင်ငါအတူကောင်းနေသူ့ပြမကောင်းဘူးရုံးမလားဟုတ်လား ငါပြောကောင်းသူပြောမကောင်းဘူးပေါ့လေငါကဓမ္မရက်တူလေးနဲ့တရားရောက်နေသူကရစ်ချာဘူးဟုတ်လားဒီလိုတော့ဒီခုဒီတော့မှတရားများသေးကပြီပေါ့ဒီကလားဟုတ်ကမျိုးရောတိုင်လို့ကြည့်နေတာပဲနော်လက်ကိုဝါနဲ့ကိုယ်ကိုမြောက်ဘူးမြောက်နေမဟုတ်ဘူးနှိမ်တာလည်းပါတော့ဒီများဟုတ်လားသိဆိုရယ်သိဆိုရယ်ကိုယ်မြောက်ပြီးတော့ဒီများနှိမ်နေဆိုတာသိဆိုရယ်တရားမျိုးတော့ငါကြည့်ပါပါလိမ့်ရနော်လက်ကိုဝါနဲ့ကိုယ်ကိုမြောက်ဘူး ထောက်ထောက်ထားတဲ့ထောက်ထောက်ထားဆိုတာကဝိုင်းပြန်ပြီးတော့ပေါ်လေဟိုကူညီတဲ့ကူညီနေတယ်ဆိုအတိတ်တော့ကြားတယ်ဟုတ်လားထောက်ထောက်ထားမာနတဤအထောက်ထောက်တာမာနတဤအထောက်ထောက်တာဆိုတာကသူ့မှာအဲအတောက်ချင်းနဲ့သမ္မာကြီးတွေရှိတယ်ဆိုတဲ့အဓိပ္ပာယ်ရတယ်အထောက်ထောက်တာမာနတဤထေဝဒေနာထေဝဒေနာဆိုတဲ့တမ္မတော်ကြီးစေတ္တ ဆေဝတိနာအောက်မှပါလေဆိုတာကြီးအနိုင်တက်ရမယ်နိုင်တက်ရအောင်မှာပဲဆေဝတိနာအောက်မှပါလေဒါနောက်ဆက်ပြီးတဲ့ဟာတွေကိုကိုကအောက်ပြီးဆိုလို့ရှိရင်ဒီဟာတွေမအောင်ခြင်းကဘာဖြစ်လို့ရှင်းရမလားဒါတွေအောင်ရင်ဟန်တာပေါ့ဟုတ်လားအနည်းဆုံးအပယ်နဲ့စပ်တဲ့ဒီသမတော်ကိုပြည့်ပြတ်နိုင်ရင်မြေသူကံပြတာတကယ်ခေါ်တဲ့ဘဝကိုမျိုးပါတယ်ဘူးပေါ့ သင်ကိုယ်တော့ငါနိုင်ပြီဆိုတာပေါ့လေနိုင်တတ်နိုင်ပြီဆိုတာအဲ့ဒါကပွဲရတယ်ပွဲရသွားပြီဆိုလို့ရှိရင်ပွဲရတယ်စိတ်ဘူးဒီစိတ်သားတွေဟာအလိုလိုကိုပဲစိတ်ကဖြစ်ရပြီးတော့ရေးတယ်နောက်တိုက်ပွဲတွေလည်းပဲရင်ဆိုင်ရမယ်ဟုတ်တယ်ပါဦးကြီးဟမ်အဲရောက်ဖြစ်လာတာရေးလာတတိရှိလာတာဆောက်တော့တာမနာတိုင်း၁၀ပါးဒီမှာအောင်မှပါလေဟုတ်တယ်မလားအဝိရရတဲ့ခါကျတော့စိတ်တွေကတက်ကြွလာတာပြောလာတာရဲရင်လာတာပုံပြီးရတယ် ရဲကောင်းကြီးဖြစ်လာအမှသာလင်ခန္ဓာပိုက်ဆွဲခန္ဓာပိုင်းလာမယ်အဲ့ဒီပိုင်းလာတဲ့ခန္ဓာလည်းပဲဆွဲဆွဲနေရှိနေခန္ဓာပိုင်ဆိုခိုင်တည်မြဲသည်ဟောရနာတိဒီလိုပါလေနာမည်ကခဏမသိတိစက်တတ်ကြလေအဲလုံးဝဖြည့်ပြတ်နိုင်ပြီဆိုလို့ရှိရင်တော့ဒါထိထိပေါ့အကောင်းဆုံးပေါ့ဟုတ်တယ်မလားခိုင်တည်မြဲသည်ဆင်းရဲလက်စာသုံးလို့အနည်းတဲ့အတိုင်းနဲ့ဆက်တဲ့ဆင်းရဲဆင်းရဲဒီလက်စာသုံးလို့ဆိုရည်ကြည့်တယ် အဲ့တော့အနည်းဆုံးအပင်နဲ့တတ်တဲ့ဆင်းရဲတွေလက်စာတုံးရတဲ့အခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်များအဖို့ကကုသိုလ်နဲ့အကုသိုလ်ရှင်းတိုင်းလိုက်ခိုင်းအဲ့ဒီရှင်းတဲ့ခြင်းတဲ့နေရာမှာမသိတိစေတတ်ကအကုသိုလ်တွေကအခုတော့သမရောကြီးဆိုတော့မဝိုင်းတိုင်နေတာအဲ့ဒီသမရောကြီးကိုဖြူပြရဟုတ်လားဘာနဲ့ဖြူပြရလဲဒီလိုဆိုလို့ချင်းဒီအပ္ပမရာတရားနဲ့ဖြူပြရမှာပေါ့ဟုတ်တယ်မလားအပ္ပမရာတရားနဲ့လည်း အမှန်တရားလက်ကင်ထားလို့ရှိရင်သူကြီးဆိုင်ရာတရားအားဒီကောင်းလာမယ်တရားကောင်းလာလို့ရှိရင်ဝိရိယအားလည်းကောင်းလာဝိရိယအားကောင်းလို့ရှိရင်တတိအားသမာဓိအားပညာအားတွေလည်းသူကြီးဆိုင်ရာကောင်းလာမယ်အမှန်တရားလက်ကင်ထားတာနဲ့ကိုယ်ကဒီအားတွေကကောင်းလာတာတကယ်ကျန်သူတွေကိုသင်ပြန်တိုက်ခဲ့တဲ့အခါမှာတိတ်ဆိုရတဲ့လက်နဲ့ကဘယ်လောက်ပဲကောင်းတယ်လို့ဆိုလိုနေလို့သုံးပါများရင်ဘာလို့လဲသုံးပါများလို့သုံးကြသုံးရတဲ့အနေမျိုးပြည့်ရတဲ့အနေမျိုးလည်းဖြစ်တာပဲဟုတ်ကလား လက်နဲ့မကောင်းဘူးဆိုလို့ရှိရင်ဆုတ်ဆန်ဆုတ်ဆန်ဆုတ်ဆန်နဲ့တရားမဆယ်ရဘူးဟုတ်လားအခုတည်းမှာအခုဒီလက်နဲ့ကတော့သဗ္ဗမတတရားလက်ကင်ထားခြင်းဖြင့်သတ္တဝိရတတိသမားတိပညာခေါ်တဲ့ဒီလက်နဲ့ကတော့သုံးခံများလေလေပို့ပြီးတော့ရှိရလားဆက်နေဆက်နေလာတော့ဘာဖြစ်လဲအားရှိတယ်အားရှိဆက်နေဆက်နေတခါတည်းဒီစံတော်ကြီးကိုသူချက်ဟုတ်ပါလားအဲ့ဒါပဲအောင်ပွဲရတယ်ဟောတရားတရားကြီးသူကျဲကျဲကောင်းလာတာပေါ့ဒီမှာ ဝိပဿနာရှိပြီမှာတတ္တဖြစ်တယ်ဖြစ်ဒီလိုအပေါ်မှာတရားလက်ကင်ထားပြီးတော့ဥပဒနာရှိနေတဲ့ပုဂ္ဂိုလ်မှာအတွေ့အကြုံတွေကထူလာတော့ဟာတဲ့ဟုတ်တာပဲသိနေရကြတာလေအခုမှတွေ့ရတယ်ဆိုတာကဟုတ်တယ်မလားမနေ့ကလူယောဂီတွေပြောတော့အခုမှသူသူဖြစ်တယ်လေအတွေ့အကြုံကောင်းလာတော့သူသူသူပဲတကားပဲဟုတ်တယ်မလားပြီးသားတဲ့ဒီကိစ္စနဲ့ဒီကိစ္စမှကောင်းပြီလားဒါကမှသတ္တတရားတွေပြီးသားဖြစ်လာတာနော်သိပြီးသားတယ်ဒုတိယလည်းကောင်းတာပဲအဲတတိကမတိပညာဒီတရားတွေလည်းကောင်းတာပါဟုတ်တယ်မလား အဲ့လိုရှိရတယ်။ချမ်းသာပိုင်ဆွဲခိုင်ပြီးရဲ့ဒီဆင်းရဲလက်စာတိတ်လိုက်တကယ်ဆိုတော့ကာမဂုဏ်ကမပြောပါဘူး။ဤချမသာသနာဖန်သူနိုင်ဤအိတ်မွေကြောက်ရလာညာလုံယုံမှနှင်ထောင်လွားမန်ပိုလက်ကိုဝမ်းမြောက်ကိုကိုမြောက်သူ အထောက်ထောက်သာမနတဤသေဘပိနာအောက်မှသာလေသန္တာပိုင်ဆွဲခိုင်ကြည်မြဲသည်သင်ရဲ့လက်စာတုံးတည်းသမတော်ကြီးသေကကိုအစဉ်စဉ်အစဉ်စဉ်ပြောရမယ်အဲ့ဒါမလားဒီတဲ့နေရာမှာလည်းကပါအပ္ပမာဒအပ္ပမာဒလည်းမပြတ်သက်တယ်လည်းအဲ့ဒါမလား အခုဘဝမှာအဲ့ဒီတိုင်းကျိုးစားနိုင်ကြပါစေလို့စိတ်တော်ပါတယ်အဲ့ဒီတိုင်းကျိုးစားနိုင်ကြပြီးတော့မန်တိဒီထေတကုလေတရာတိတရာတိတရာပေါ်ပြီးရှင်ရက်နိုင်ပြီးတော့ဥပဒနာညာနဲ့အဆင့်ဆင့်တက်တာလို့နာမပါရသုံးရဖြစ်နေလို့ကိုယ်တိုင်ဆက်ရမျက်မှောက်ကြည့်နိုင်ကြပါစေ